အခန်းကြီး2အငယ်1မှ7တပန်ငါသည်ကိုယ်စိတ်နှလုံးထဲမှာပြောသည်ကလာပါရွှင်လန်းခြင်းအပြင်တင့်ကိုငါစုံစမ်းမည်တို့ဖြစ်၍ကာမဂုဏ်၌ပျော်မွေ့လော့ဟုဆိုရာတွင် ထိုအမှုရာသည်လည်းအနတ္တဖြစ်လေ၏ယေမောခြင်းကိုတင်သည်အယူဖြစ်၏ဟု၍၎င်းရွှင်လန်းခြင်းကို အပေကြောင့်ဤသို့ပြုသည်နည်းဟု၍၎င်းငါဆိုရ၏ တဖန်လူသားတို့သည်မိုဃ်းကောင်းကင်အောက်၌တသက်လုံးပြုသင့်သောအမှုကောင်းကိုသိအံ့သောငှါပညာတရားကိုလေ့ကျက်လျက်နှင့်၊စပျစ်ရည်အလိုသို့လိုက်၍မိုက်သောအကျင့်ဓလေ့၌ကျင်လည်ခြင်းငှါငါကြံစည်၏။ကြီးကျယ်သောအလုပ်ကိုစီရင်၍အိမ်တို့ကိုဆောက်၏။စပျစ်ဥယျာဉ်တို့ကိုလည်းစိုက်၏။ဥယျာဉ်အမျိုးမျိုးကိုပြုစု၍ခပ်သိမ်းသောအသီးမျိုးကို တီးသောအပင်တို့ကိုလည်းစိုက်၏။တစ်ပင်မျိုးနှင့် ပြည့်စုံသော တောကိုရေလုံးစရာဘုရေကန်တို့ကိုလည်းလုပ်၏။ကျွန်ယောက်ျားကျွန်မိန်းမတို့ကိုသိမ်းယူ၍ကျွန်တပုတ်များလည်းရှိကြ၏။ငါအရင်ယေရုရှလင်မြို့၌ဖြစ်ဖူးသော သူအပေါင်းတို့ထက်ငါသည်တိရစ္ဆာန်အကြီးငယ်တို့နှင့်အလွန်ရတတ်၏။ရွှေငွေကို၎င်းရှင်ပြေနှင့်ဆိုင်သောဗန္တာ ကြေးရွာတို့၌ခွဲသောအခွန်ကို၎င်းငါစည်းပူ၏အငိမ့်သမားယောက်ျားမိန်းမတို့ကို၎င်းလူသားတို့ပျော်မွေ့တတ်သောကျင်ရှာမိမမောင်းမမိတ္တန်တို့ကို၎င်းငါသိမ်းယူ၏ထိုသောငါအရင်ယေရုရှလင်မြို့၌ဖြစ်ဖူးသော သူအပေါင်းတို့ထက်ငါသည်တိုးပွား၍ကြီးမြင့်ခြင်းသို့ရောက်၏ငါပညာလည်းတည်လျက်ရှိ၏ ငါမျက်စိတက်မဲ့လိုချင်သောအရာတစုံတစ်ခုကိုမျှငါမငြင်းငါစိတ်ရွှင်လန်းစရာတစုံတစ်ခုကိုမျှမပယ်ငါကြိုးစားသမျှတို့၌ဝမ်းမြောက်လျက်ရှိ၍ကြိုးစားခြင်းအကျိုးကိုခံရ၏ထိုအခါငါစီရင်ပြုပြင်သမျှငါကြိုးစားအားထုတ်သမျှတို့ကိုငါကြည့်ရှု၍အလုံးစုံတို့သည် အနတ္တမှု လေကိုကျက်ဆန်းသောအမှုဖြစ်ကြ၏နေအောက်မှာကောင်းသောအကျိုးတစ်စုံတစ်ခုမျှမရှိအငယ်၁၂မှ၁၉တဖန်ငါလှည့်၍ပညာတရားကို၎င်းလျှက်ပေါ်ခြင်းနှင့်မိုက်မဲခြင်းတရားတို့ကို၎င်းဆင်ခြင်၏ရှင်မြေနောက်မှဖြစ်သောသူသည်အဘယ်သို့ပြုနိုင်သနည်းပြုဘူးသည့်အတိုင်းသာပြုနိုင်၏တို့ရတွင်အလင်းသည်မှောင်မိုက်ထက်မြတ် တကဲ့သို့ပညာသည်မိုက်မဲခြင်းထက်မြတ်သည်ကိုငါသိမြင်၏ပညာရှိသောသူ၏မျက်စိတို့သည်သူ၏ဥကောင်း၌ရှိ၏မိုက်သောသူမူကားမှောင်မိုက်၌ကျင်လေတတ်၏သို့တော်လည်းထိုသူအပေါင်းတို့သည်တခုတည်းသောအမှုနှင့် တွေ့ကြုံတတ်သည်ကိုငါရိပ်မိ၏တို့ဖြစ်၍မိုက်သောသူ တွေ့ကြုံတကဲ့သို့ငါသည်တွေ့ကြုံလျင်အဘယ်ကြောင့်သူထက်သာ၍ပညာရှိသည်ဟု၍၎င်း ဤအမှုရာသည်လည်းအနတ္တဖြစ်သည်ဟု၍၎င်းငါအောက်မေ့၏ယခုဖြစ်သည်မြသော အမှုရာတို့ကို နောင်ကာလ၌မေ့လျော့လိမ့်မည်ဖြစ်၍မိုက်သောသူသည်အစဉ်မအောက်မေ့တကဲ့သို့ပညာရှိသောသူကိုလည်းအစဉ်မအောက်မေ့တံပညာရှိသောသူသည် မိုက်သောသူတည်တကဲ့သို့တည်တတ်ပါသည်တကားထိုကြောင့်အသက်ရှင်ခြင်းကိုငါငြီးငွေ့၏ နေအောက်မှာ ပြုရသောအမှုသည်ငါ၌ခက်ခဲ၏အလုံးစုံတို့သည်အနတ္တအမှု လေကိုကျက်စားသောအမှုဖြစ်ကြ၏အငယ်၁၈မှ21ထိုမှတပါငါသည်နေအောက်မှာကြိုးစားအားထုတ်သောအမှုအလုံးစုံတို့ကိုငါညည်းဝေရသော အကြောင်းဟုမူကားထိုအမှုကိုငါနှုတ်မှ ဖြစ်လက်တန်သောသူအဖို့ငါခြံထားရမည်ထိုသူသည်ပညာရှိမည်လော မိုက်မီလောဟုအဘယ်သူပြောနိုင်သနည်းထိုသူသည်ငါကြိုးစားအားထုတ်သည်မြနေအောက်မှာငါပညာကိုထင်ရှားပြလေသည်မြသောအမှုတို့ကိုအစိုးရလိမ့်မည်ထိုအမှုရာသည်လည်းအနတ္တဖြစ်၏ထိုကြောင့်နေအောက်မှာငါကြိုးစားအားထုတ်သည်မြတို့၌မျော်လင့်เสียမရှိစိတ်ပြက်အောင်တဖန်ငါကြံစီ၏အကြောင်းမူကားပညာရှိလျက်သိပ္ပံအတတ်နှင့်ပြည့်စုံလျက်အမှုအောင်လျက် ကြိုးစားအားထုတ်သောသူဖြစ်တော်လည်းမကြိုးစားအားမထုတ်သောသူဝင်စရာဘို့ထိုအမှုကိုစွန့်ထားရမည်ထိုအမှုရာသည်လည်းအနတ္တအမှုအလွန်ဆိုးသောအမှုဖြစ်၏အငယ်22မှ26လူသည်နေအောက်မှကြိုးစားအားထုတ်သောအမှုအလွန်စိတ်ဆွဲလန်းသောအမှုအလုံးစုံတို့၌အဘယ်အကျိုးရှိသနည်းသူ၏နေရအပေါင်းတို့သည်ဝမ်းနေခြင်း သူ၏အလုတ်ကင်လည်းညူညင်ချင်းဖြစ်၏ညအခါ၌ပင်သူ၏စိတ်နှလုံးမငြိမ်ရထိုအမှုရာသည်လည်းအနတ္တဖြစ်၏စားတောက်ခြင်းက၎င်းကြိုးစားအားထုတ်ရာ၌စိတ်နှလုံးပျော်မွေ့ခြင်းက၎င်းလူ၌ကောင်းသောအခွင့်မရှိဘုရားသခင်၏ကျေးဇူးတော်ကြောင့်သာထိုတို့ သောအခွင့်ကိုရနိုင်သည်ဟုငါသိမြင်၏ဘုရားသခင်၏အခွင့်မရှိဘဲအဘယ်သူစားရသနည်းအဘယ်သူခံစားရသနည်းရှေ့တော်၌ကောင်းသောသူအားဉာဏ်ပညာသိပ္ပံတတ်နှင့်ဝမ်းမြောက်ခြင်းအခွင့်ကိုပေးတော်မူ၏အပြစ်ရှိသောသူအားပင်မန်းစွာအလုံးလုံးရသော အခွင့်ကို၎င်းဘုရားသခင်၏ရှေ့တော်၌ကောင်းသောသူအားပေးเสียဖို့စီဘူးတို့ထားရသောအခွင့်ကို၎င်း ပေးတော်မူ၏ထိုအမှုအရာသည်လည်းအနတ္တအမှု၊လေကိုကျက်စားသောအမှုဖြစ်၏